အခန်းကြီး29အငယ်1မှ30ဟေဇကိသည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌29နှစ်စိုးစံလေ၏မေရောကာဇာခရီသမီးအာဘိအမည်ရှိ၏ထိုမင်းသည်အဖဒါဝိတ်ကျင့်သမျှအတိုင်းဒါဝရဖျားရှိတော်၌တရားသောအမှုကိုပြု၏နန်းဆန်ပထမနှစ်ပထမလတွင်ဗိမာန်တော်တကားတို့ကိုဖွင့်၍ ပြုပြင်တော်မူ၏။ယဇ်ပုရောဟိတ်လေဝိသားတို့ကို ခေါ်၍အရှေ့လမ်းမှာစုဝေးစေလျက်၊အိုလေဝိသားတို့၊နားထောင်ကြလော့။ကိုယ်ကို၎င်း၊ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရား၏အိမ်တော်ကို၎င်းသန့်ရှင်းစေ၍၊သန့်ရှင်းရာဌာနထဲကအမှိုက်ကိုသုတ်သင်ပယ်ရှင်းကြလော့။ငါတို့အဘများသည်ပြစ်မှား၍ငါတို့၏ဘုရားသခင်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကို ပြုကြပြီ။ထာဝရဘုရားကိုစွန့်၍ ကျိန်းဝတ်တော်မူရာအရပ်မှမျက်နှာလွှဲလျက်ကျော်ခိုင်းကြပြီတကားဗိမာန်တော်ဦးတကားတို့ကိုပိတ်လျက်မိခွက်တို့ကိုတတ်လျက်တန်ရှင်းရာဌာန၌ဣဒေလအမျိုး၏ဘုရားသခင်အားနန္တာပေါင်းကိုမိမရှို့မိရှို့ရာရစ်ကိုမပူဇော်ဘဲနေကြပြီထို့ကြောင့်သာရဘုရားသည်ယူဒပြည်ယေရုရှလင်မြို့ကို အမျက်တော်ထွက်၍တင်တို့မြင်သည့်အတိုင်းဆင်းရဲခံခြင်းမိမောတွေဝေခြင်း ကဲ့ရဲ့တံကိုကြားခြင်းအမှု၌အတော်မူပြီတို့ဖြစ်၍ငါတို့အဖများသည်ဓာဖြင့်လဲတည်ကြပြီသားသမီးမယားတို့သည်တိမ့်သွာခြင်းကိုခံရကြပြီယခုမူကားပြင်းစွာသောအမျက်တော်သည်ငါတို့မှလွှဲသွားမည်အကြောင်းဤဒေလအမျိုး၏ဘုရားသခင်သာရဘုရားနှင့်ပရိညင်ဖွဲ့မည်ဟုငါအကြံရှိ၏အငယ်၁၁မှ၁၉ ငါသားတို့မဖင့်နှွဲကြနှင့်ဒါဝရဖျားရှေ့တော်၌ရက်၍ဝတ်ပြုခြင်းအမှုတော်ကိုဆောင်ခြင်းနန္တာပေါင်းကိုမိရှို့ခြင်းအမှုကိုပြုစေခြင်းဟာတင်တို့ကိုရွေးထားတော်မူပြီဟု မိန်တော်မူလျှင်လေဝိအမျိုးကိုဟန်အနွယ်အာမတေတာမဟအာဇရိတာယောလတ်မေရရိအနွယ်အာပရိတာကိရှယေဟလေလတာအာဇရိဂေယရှုံအနွယ် စိမတာယောအာယောအာတာအေဒင်အေလိစပန်အမျိုးသားရှိမရိနှင့်ယေယေလအာတအမျိုးသားဇာခရီနှင့် မတ်တနိဟေမန်အမျိုးသားယေဟေလနှင့် ရှိမိယေထုတုံ အမျိုးသားရှေမာယနှင့်ဩဇေလတို့သည် အမျိုးသားချင်းတို့ကိုခေါ်၍ကိုကိုတန်ရှင်းစေပြီးမှဒါဝရဖျားအမိန်တော်နှင့်အညီရှင်မြင်းစီရင်သည့်အတိုင်းဗိမာန်တော်ကိုတန်ရှင်းစေ ခြင်းငှာလာကြ၏ယေပရောဟိတ်တို့သည်ဗိမာန်တော်ကိုတန်ရှင်းစေခြင်းငှာအတွင်ခန်းထဲသို့ဝင်၍တွေ့သည်မြသောအမိုက်ကိုတတိုင်းသို့ထုတ်ပြီးလျှင် လေဝိသားတို့သည်ကေဒရုန်ချောင်းသို့ယူသွားကြ၏ပထမလတရနေ့တွင်တန်ရှင်းစပြု၍ ရှစ်ရက်နေ့တွင်ဗိမာန်တော်ဦးသို့ရောက်ကြ၏ထိုနောက်ရှစ်ရက်ပတ်လုံးဗိမာန်တော်ကိုတန်ရှင်းစေ၍ပထမလ16ရက်နေ့တွင်လက်ဆက်တတ်ကြ၏ထိုအခါဟေဇကိမင်းကြီးထံသို့ဝင်၍အကျွန်ုပ်တို့သည်ဗိမာန်တော်တဆောင်လုံးမိရှို့ရရစ်ပလင်နှင့်တစားရှိသမျှရှေ့တော်မှုတင်သောဇပွဲနှင့်တစားရှိသမျှတို့ကိုတန်ရှင်းစေပါပြီထိုမှတပါအာခတ်မင်းကြီးလက်ထက် အာဓမပြု၍ပစ်ထားသော တန်ဆာရှိသမျှကိုအကျွန်ုပ်တို့သည် ပြင်ဆင်၍တန်ရှင်းစေသဖြင့်ဒါဝရဘုရား၏ရစ်ပလင်တော်ရှေ့မှတင်ထားပါပြီဟုလျှောက်ဆိုကြ၏အငယ်20မှ30ထိုအခါဟေဇကိမင်းကြီးသည်စိုးစိုးထ၍ မြို့တကြီးတို့ကိုစုဝေးစေပြီးလင်ဗိမာန်တော်သို့တက်သွား၏နန်းတော်အဖြစ်တန်ရှင်းရာဌာနတော်အဖြစ်ယူဒပြည်အဖြစ်ဖြေရာရစ်ပူဇော်စရာဖို့နွားခုနှစ်ကောင်တိုးခုနှစ်ကောင်တိုးတငယ်ခုနှစ်ကောင်စိတ်ခုနှစ်ကောင်တို့ကို ဆောင်ခဲ့ကြ၏အာယုန်သားရစ်ပရောဟိတ်တို့သည်ဒါရဖျား၏ရစ်ပလင်ပေါ်မှာ ပူဇော်စေခြင်းဟံမိန်တော်မူသည့်အတိုင်းနွားတို့ကိုတတ်၍ယေပရောဟိတ်တို့သည်အသွေးကိုခံလျက်ယေပလင်ပေါ်မှဖြန်းကြ၏တိုးတို့ကိုလည်းတတ်၍အသွေးကိုယေပလင်ပေါ်မှဖြန်းကြ၏တိုးတငယ်တို့ကိုလည်းတတ်၍အသွေးကိုယေပလင်ပေါ်မှဖြန်းကြ၏အပြစ်ဖြေရာရစ်ပူဇော်စရာဖို့စိတ်တို့ကိုလည်းရှင်မြင်ရှိ ပရိသတ်ရှိသို့ထုတ်၍မိမိတို့လက်ကိုတင်ပြီးမှယေဘရဟိတ်တို့သည်တတ်၍ဣဒရေလမျိုးသားအပေါင်းတို့၏အပြစ်ကို ပြေစေခြင်းဟံယေပလင်ပေါ်မှအသွေးအဖျင်အပြစ်ဖြေခြင်းမင်္ဂလာကိုပြုကြ၏ထိုသို့မိရှုရရစ်နှင့်အပြစ်ဖြေရရစ်ကိုဣဒရေလမျိုးသားအပေါင်းတို့အဖို့ပူဇော်မိအကြောင်းရှင်မြင်းအမိန်တော်ရှိပြီးဒါဝိမင်းကြီးနှင့်သူ၏ပရောဖက်ဂန်ပရောဖက်နာသန်တို့စီရင်သည့်အတိုင်း ခွက်ခွင်းစောင်းတယောနှင့်တိမုတ်သောလေဝိသားတို့ကိုဗိမာန်တော်၌ခံထားတော်မူ၏ထိုတို့သာရဖျားသည်ပရောဖက်တို့အားဖြင့်စီရင်တော်မူသည်တို့ဖြစ်၍လေဝိသားတို့သည် ဒါဝိဒ်စီရင်သောတူရိယာမျိုးများကို၎င်း၊ယဇ်ပုရောဟိတ်တို့သည်တံပိုးများကို၎င်းကိုင်လျက်ရှိကြ၏။ဟေဇကိသည်ယဇ်ပလ္လင်ပေါ်မှာမီးရှို့ရာယဇ်ကိုပူဇော်စေခြင်းငှါအမိန့်တော်ရှိ၍မီးရှို့ရာယဇ်ကိုပူဇော်စပြုသောအခါ၊တံပိုးများနှင့်ဣသရေလရှင်ဘုရင်ဒါဝိဒ်စီရင်သောတူရိယာမျိုးများကိုတီးမှုတ်လျက်၊ထာဝရဘုရားအားသီချင်းကိုဆိုစပြုကြ၏။မီးရှို့ရာယဇ် ပူဇော်ခြင်းအမှုလက်ဆမတတ်မီတိုင်အောင်ပရိသတ်အပေါင်းတို့သည်ကိုးကွယ်လျက်တည်ခြင်းဆိုလျက်တဘိုးမှုတ်လျက်နေကြ၏လက်ဆတပ်ပြီးမှရှင်မြေနှင့်စည်းဝေးသောသူအပေါင်းတို့သည်ဥညွတ်ချ၍ကိုးကွယ်ကြ၏တဖန်ဟေဇကိမင်းကြီးနှင့်မူမတ်တို့သည်စီရင်၍လေဝိသားတို့သည်ဒါဝိစကားပရောဖက်အာတစကံအဖျင်ဒါဝရဖျံအားထောမနာတည်ခြင်းဆိုကြ၏ရှင်လန်းသောစိတ်နှင့်ထောမနာတည်ခြင်းကိုဆိုလျက် ဥညွတ်ချ၍ကိုးကွယ်ကြ၏အငယ်31မှ36ထိုနောက်ဟေဇကိကတင်တို့သည်ယခုဒါဝရဖျားအားကိုကိုပူဇော်ကြပြီးဗိမာန်တော်သို့ချဉ်ကပ်၍ရစ်မျိုးများနှင့်ကျေးဇူးတော်ဝန်ခံရာ ပူဇော်တကာများကိုဆောင်ခဲ့ကြလော့ဟုပြန်၍မိန်တော်မူသည့်အတိုင်းစီဝေသောသူတို့သည်ရင့်မျိုးများနှင့်ကျေးဇူးတော်ဝန်ခံရာပူဇော်တကာများကိုဆောင်ခဲ့ကြ၏စေတနာရှိသမျှသောသူတို့သည်မိရှုရာရစ်တို့ကိုဆောင်ခဲ့ကြ၏စီဝေသောသူတို့သည်သာဝရဖျားအားမိရှုရာရစ်ပူဇော်စရာဘို့ဆောင်ခဲ့သောရစ်ပေါင်းကနွား90တိုးတရာတိုးတငယ်200ဒီပူဇော်သောဥစ္စာပေါင်းက နွား600တိုး3000ဒီယေပရောဟိတ်တို့သည်နဲသောကြောင့်မိရှုရာရစ်ကောင်ရှိသည်မြကိုမတတ်နိုင်သည်ဖြစ်၍အခြားသောယေပရောဟိတ်တို့သည်ကိုကိုမတန့်ရှင်းစေမီအမှုတော်လက်ဆက်မတတ်မီတိုင်အောင်ဤကိုလေဝိသားတို့သည်ထောက်မှကြ၏ကိုကိုတန့်ရှင်းစေခြင်းငှာယေပရောဟိတ်များထက် လေဝိသားတို့သည်တာ၍စိတ်တဘောဖြောင့်ကြ၏မိရှုရာရစ်များတို့နှင့်မိရှုရာရစ်အတီးတီးဆိုင်သော မိတ္တဟာရဲ့ ရစ်စီဥသွန်းလောင်းရာပူဇော်တကာအများရှိကြ၏ထိုတို့ဗိမာန်တော်ဝတ်ပြုခြင်းကို စီရင်သည်ထိုအမှုလျင်မြန်တော်လဲဘုရားသခင်သည် လူများကိုပြင်ဆင်တော်မူသောကြောင့်ဟေဇကိနှင့်လူအပေါင်းတို့သည်ဝမ်းမြောက်အားရကြ၏